Paul P ทุลำลักบุนีนาลายไม้ซาเลซอมเลขาดคอกปีซอมลีละกุกนาอาเคียลมีเตบอลผัดนามีเข้มเปบัดจอดิงินคริสอินฮอดเขียนนาหองปวกฮีกาลวรีสิงลามเตตุงอามาอินอามังทั้งเลยตุงตัดเขียนนากิจิงตั้งอินเปเจ้าฮีอามาอังสุงเนียลนาและหองกิปุ่มเปียกนาเด็กสังนาตนาอาเซบนาหองกินยำเขียนนาและอนุนต่างนาหองเปียกเขียนนาเตอิน apuksa mihing hong inna alet zia hong lakhi amang thang mi te azong ding le ahon khiding a leitunga ama hong pai a hi hi ama hong pai na ahang in mo nei khem pe a ding pau khem pe le gam khem pe nam khem pe pana mo nei te a ding a hi hi มีแค้นเปียวอัตัดนาดิงเลยอามาเตอามาต่ออากิปอลเทนาดิงินอามันดิงอุเปโซฮีอาเคียลเบลเตอามาเบลเตกิไปสันโลฮีอามานะเซปนาอินอามาฮอดเขียนนาอากิซัมเบลเตอาดิงฮิพดียกฮีอากิบอลพัดดิงอุอากิซัมเบลเตอามันกินจะเสมาอามาขเสียดปีนาเลียนจะเสมและอามานะเสบนานาเสียจะเสมฮีละเม็ดอเบยพดียกเตและอามาบอลพัดนาอากิซัมพดียกเตอาดิงิน ama it na lungsim ki phong phadiak hi a hi zong in mi pol khat a hi eite laka khem na athuak te le akhyal te laina veu veu a khasiat pi na le in na om khol lo hi mi tam pi te in hu na a ki sambel mi te dan lo in olmo lo u a agam la thei thei apel in chris in again lamno la michimo apai san te bangin om uhi hong piang thak chil te banga jong sat na lui te ule mo zor na tua ma ma khong to nak pi in กิดาวเทเซลวาลุงกุดลวดนาหางและถวกละนาหางเปิวโตนาดาวโซโลเทอินซอมโลปีอหิเกเลอาซอมยิวเงียวมาอินนาเคียลเทอุฮีอามาวเตคาละมะจีดามาဟောင်အုံကိထေနဒီငင်ပေါ်ပီဦးလနောက်တေင်ဂျီမ်နာဆီယမ်နာလေဟန်ဂျမ်နာအနေဒီငုကိစမ်ဟီဟေဘန်ဟွန်ချန်င်ပစီယန်ထူင်ဟောင်ဟီလနာဘန်င်ဇွီဒီငအဟီဟီဦးတေနောက်တေအောမီခတ်ပေင်မောနာခတ်ပေအ bol khak le khalam sil piak anga no te in lungnem na to to bang mi te na phong ki kun no ma ma in zong mo zol na na thuak lo na ding u ki ngai sun un galati alian guk anew khat tua hi chang in e atha hat te in iut bang in omlo in athanem mi te hat lo na te i thuang ding hi รูมอเลียนซอมเลงาอเนวขัดงอบอลนาและกำเข้าเตสังอินดำไงสุดนาอเนมโตดอนกิกนากำคุมเตอินปอพัดนาและหดเขียนนาดิงินเกมังเทจะทำฮีมีกีดเลานาเซกขัดอินนบัดพักเลานาอามีเตกวยดิงฮีทุมนาลุงซิมอินอมาวเตนังโตขี่คอมจะดิงามอมาวเตลำปีมานะ anatun theiza ding hi mo mai sakna lung sim tak tak zong na nei ding ke sam a nikim na pa ma om te ngim na le gam tat hoi te khem pe zong na pa tang ding ke sam hi no te kong it bang in khat le khat kit un pasian in mi te hot khat na ding ama sep ding teng sem khin a tu in pol pi in isep ding hong chial hi อลังคดาคริสสันทุมานทุตักเละคาเสียงโทอมาอลังคดาอากิเสดิงมีเตอมฮีวันตุงอินอเปียกทุพาเตมีเตอินอสานเทนดิงอินคริสนงจุยเตอินอิเซบดิงอมฮีตัวอิเซบดิงเป็นอิเซมฮิมจิเอเลเอลิมตังอินกิสิตเตลนีอิลุงซิมปวกเซียเลอิกัมตัดนาเข้มเปอุซงกิดองเตลนี ilung simsunga nuam isak khollo imangil theilo thu tampi om hilo hiam nangjong jesu mo mai sakna naki samjel hi ama he pi na le i nama namwan naswan he ton tung hi hinapi in chris in nangtunga ahong ne ilung simbang midangte tunga kilang sanglo hilo na hiam aki phallo lampi a apai namu mi te ading in lunghi mo na neilo na hiam amaute ading in กับอินอมาวเตโตอมาวเตอาดิงินถูนเงียนเฮียมอมาวเตอีดอานฮอดเขียดนบลำกำคุมเตและมิกีดกำตัดนาเตโตนลักเห็นเฮียมอมาวเจละตงทะเนมนาเตและอมาวจงสัตนาหอยโลวันกิกเตเลลา ahoi dang dang mi te to naki mu changin amau te hu na pethei ding hina pi chin gal ado ding in amau guak ma nanusya hiam to banga nak pia khep na athuak te leitung mi te in khasiat pia satan ngen sunga kai asom lai tang un nang in amau te pel in na pai san hiam kai ma bangin kanau ching ke ke hiam achiding in kiging sa in om hilo na hiam pian chil na alian li anew kwa por pi lu tang pi pa in na khan sung a na na sep na bang chi asadiam asi san pa lei sa hi za khat a mi khem pe man pha asapa in lam man pa na apial mi te na or mo lo na akoi chi mu diam amau te na nu siat ma bangin nang jong aman hong nu siat ding lau lo na hiam to pa in aching pa in or mo lo na khem pe jam te a hi lam thegi ge in abe sa hu na or mo lo na te bor phat ding zakai lo na နိုင်လောဟီနနေငေးစာကိနာနနေငေးစာထွန်းဝမ်နာတေဟင်ကိကဆန်အင် နနောအခ ्यात စာမီတေဇုံခ ्या အင်လာအမောက်တေနလျမ်စခါကနာတေထုမ်ကိကနာတော့တွမ်အင်ဟဲပီအီနာလုံတန်းဇွန်အင်လာနလုံဆုငါအမဟဲပီနာလွမ်ဆက်အင်တွာချန်အင်နန်းတုံပနင်မိဒန်းတေလုံဆုငါလွမ်ဆွန်ဆက်အင်ဂျေဆူအင်အမနွန်တန်နာဆုငါအကိလတ်ခ ्यात စံမိဂင်နာလေဟဲပီနာတေအေတေအင်အမဟင်းပီတေအဇုဒီယက်အင်ခရစ်ဆုငါအစံဂမ်တေအဘောလ်ဒန်ဒီငါ i ette ding hi sakni nun ta galdo na a mi tampi te gimin lungkya wa phatna le han so na kamal khat in amau te thanga sang in gwal zo sang ding hi chikma hunin khwal lo na olmo lo na he pi lo na le mo sang na te nei ngei ke in han so na le lop sang na kamal khat na pau the ding หุ่นผ้าขัดจงขาสวะเกอินวันกิขัดจานสักนดีงามิกินากำเนมขัดเปวอีเปานาคริสอักซุนดีงาอีฮันจำนาเตบังจะจียงตุงดิ้งจิอีเกนเทเกฮีกินยามเขียดนามิกินาและอีนาลุงซิมอินเอนาสางอาอาเคียลขัดอพองกิกเทจดิงนาดังอมโลฮีคริสจัดดานปอลปีกิขัลนาม akhial polpi mi te bol phatna ma te alian som le gyan na sung a hon pa hong hil na pasian mi te in lim taka izu ding a hi hi mi hing te pen chris in man to alei sa ama nei sa hi a ama ale apa in amau te tunga အလာခိယတ်ကီနာတိုအမောက်တေခိဟီတွာဟီချန်ငင်အေတေခလခတ်အကီဘောလ်ဒန်ကိဒပ်မာမာဒင်းအဟီဟီမီဟင်းအင်အမီဟင်းပီတေတိုကိဆိုင်အင်အဆလမ်အငိုင်ဆူဒင်းဟီလိုဟီအခိယလ်ပေါ်ပီမီတေတိုကိဆိုင်အင်အဒန်တေအင်အမောက်ဟိဆက်လေအမောက်လုံစင်ဖုတ်ဘန်ပေအဟီဒင်းဥဟီလိုဟီအခိယလ်တေတိုကိဆိုင်အင်အမာငိုင်ဆုနာဇုံအမာဂန်ဒင်းဟီလိုဟီတွာဘငါမဂန်နာတိုမိဒန်တေလုံစမဆီယတ်နာဆီလဂို aso ahi hi polpi sung a isangam nu mei ahi keile pasal khat hoi lo na pen polpi mi khat tung pan khat aban banin ki gen son hi khat pe in to pa jaisu hong hil na bang azu inop lo na hangin thu atang lo pi in ki khen in khel na te ki bol hi คริสอินนสังกัมขัดอินนตุงะหองเขลเลไปอินลาอามาเขลนาโนเกลกวางจางอินวะเกนอินจีฮีมาเตอเลียนสวมเลเกียดอเนวสวมเลงาตัวเขลนามีดังเตเกียงอเกนเกอินมีขัดเกียงอะအကိဂန်နက်လေတွာအင်အဒန်ခတ်တွာအင်ဇုံအဒန်ခတ်နဂေနာအဘန်ဘန်အင်သူနကိဘေလပ်လပ်အင်ပေါ်ပိဘပီအင်အထွားကလောဇာဒေါငင်ဆီယနာဟောင်ခန်းဟီနန်လေအမဂွမ်အင်အထူးဆຽງဆန်အွန်းချိပန်ပ pasian de na a hi hi mi to ki tong pa pa ke in na lom in hong mai zum sak khit chang in a top na a na chi na ding na thei ke ding hi na lom guak to na thu u ki kum un thu sim khat pe kwa ma tung a pulak ke in pau na ka lian som lenga anew gya la kwa na sangam tunga om mo na koi khong ke in a hi zong in thangen khe ke in to banga na gen khiat le haksat na khang dinga hil na pen thu phul na bangin hong ngai sun ding hi pasian thu sunga thu om bangin amma puwa pha in thu kik nop na apian dongin na he na so sak ke in gu aswa kamal te apswang ding in lian ma nai phol sak ke in to bang kamal te in azami te lungsim kise sang hi nang le ama lungsim adim ding thu sia te ngai sun sun ke in na sangam kya nga pai in la kiniam khyat na le lungsim tak pi to twa thu gen pi in akhyal mi zale tong bang bang hitale khat le khat kitel khel na te le mi mal ki suk khang na te sian sang na dinga pasian gel na pen ki khel tuan lo hi khel na anei mi chris lung sim puak zia to ho pi na bek in zong hak sat na nil kha the hi chris it na le khasiat pi na to akidim lung sim to akhyal mi kyang a pai in la thu a hoi na ding han chamin dam tak le nem tak in ama to ki kum un na kampanin he na kamal khat zong leng khe sak ke in ken sat na hoi zo anei thei sang ding in pau in mo nei te ama khel na lampi pana aki khel sak te in si na panin kha khat hon khya hi a mo na tampi akhu a hi hi chi kamal te mangil ke in james alian nga new som ni lungkim lo na nat na adam sang ding zatui na sangam kyang a pai pi in ama na hu the za in hu in pol pi kilam na ding le ki pum khat na ding ngai sun in hi na sep pen na maswan le na ham phat na bangin ngai sun in na thu hong san the le ama alom a anga na hi hi akhyal pa le athwa khapa aki ho na u wan tung bu pi in lop tak in ngai hi akhyal mi in chris it na to ama aki hil na sang the a akhel na pulang in pasian kyang la asangam pa kyang pan mo mai sakna anget changin ama lung sunga wan tung ni tang hongdim hi kisel na beita hi ki ngai na le ki muan na hong om ki ki ki na sa thau in khel na in apian sang me ma dab gik sang hi pasian kha in lung tang khat le khat hen kho ma tua ki por the na hang in wan tunga la ki sa hi tua banga christian lom ta ki por the te in pasian ki anga thu nge na man tak in gam ta a he pi na nei a pasian to ki niam khat a lam apai khom ding in akichiam ule amau te tunga thupa tampi tung ding ding hi midang te tunga akhyal ule zong amau te kisi kick in thum in kilem na bol u a khat le khat apha ki tu ding bek lung simin nei u hi tua in chris to kam ki jin sakna a hi hi a hi zong in aman na thu hong san the ke le hong thei pi mi ni le thum kam to na thu akip thei na ding in midang khat le ni pai pi in ma te alian som le gyar anew som le guk ခါလုံစင်အနေတဲပိုင်ပီအင်လာအချလ်ပါအမာချလ်နာတကိဆိုင်ဂန်ပီအင်နီလထုမ်ကိပေါ်အာနဟန်ထတ်နာဥအမန်ဆန်သေးခဒင်းဟီတွာထူအနိုတဲကိထုတွာနာအမှုချန်ငင်အမာလုံစင်ဟောင်ကိဟောင်ခဒင်းဟီအမာအင်အမောက်တဲထူအဆန်နော့ကေလေဘန်ချီတဒင်းဥပါကိခပ်နာအမီတอมခတ်အင်အချလ်ပါပေါ်ပီပွာအကိုိပါဒင်းဥဟျမ်အမာအင်အမောက်တဲထူအဆန်နော့ကေလေတွာထူပေါ်ပီအဂန်အင် tang som le sigi na pol pi in ama mi te to kisai thu khen satta hen ama in pol pi thu asan nop ke le no wading in ama lo ki le sia dong bang hi sakta un tang som le sigi na ama in pol pi thu anga inop ke ya ama akinga kik na dinga han cham na khem pe aman anial le pol pi mi hi na pana la khya ding pen pol pi ta wan a hi hi ตัวจ้างอินอามามินลายบูปันินกิพยัดดิงฮี Paul pi hil na amang nuam lo te Chris hil na banga lim taka aki hi masia Paul pi lai bu pana akhial mi khat pe min aki phyat ding kho Paul pi upa ma in gen the lo ding koi committee ma in sol the lo ding a koi Paul pi ma in khen sat the lo ding hi hi hil na banga aki hi khit chang in pasian mai a Paul pi a peng hi ta hi sian na pen a hi bang lian ma in kidok sang ding a akizel sem sem thailo na dingin hep khiat kul hi polpi in chris dikna puan twal sil a pasian mai a bo bang lo a adin the na dingin polpi chidam na le sian tho na kep kul hi akhyal mi kisi ki kal chris hil na hongman le hun pha khat pe kik ding hi ama akisi ke phiala polpi puwa ma a, a om phial le zong pasian na sem te in ama a ding asep ding u om lai hi akisi kik sak zo na ding u nak pia aham cham ding u ahi hi ama khel na bangza ta in alian zong in kha siang tho zol na aman hong manga amo na pulang in nusia a kisik na tak tak hong kilat khyar sang le ama ke mai sang dinga tu huang sunga sang kik ding hi pol pi ulan autte in zong khem na athwak khang ding u ngai sunin lamma na ama han swa in ama muna om hile u amao akibol dan ding ade na bangun ama abol ding u ahi hi chris in aman taka kongchi ina leitunga na hen pe pe u wan tunga zong ke hen dinga leitunga na phel pe pe u wan tunga zong ki phel ding hi chi hi akhang akhang in hi thu akip a hi hi krista nga septhe na ding thunei na polpi ki pya hi polpi in amami te sunga ki thu to na le ki khalna om na dinga pasian khut zat a hi hi ขันโตนาเสียนเท่านาและกิทุตัวนาอาอมนาดิงินทุเสียเข้มเปิลเสียนสักเทนาดิงทุเนนาปเสียนินปอลปีเปียฮี คริสเดนาบังอาอากำตัดโลนาอุโตทุมานอามินเซซักปอลปิมีดิงาอจิงโลเตอปัวอากอยดิงตาวันปอลปีตุงะกิงาฮีปัสยันทูสุงะฮงกิมะไกนาบังอาปอลปีอินอาเซปเคมเปววันตุงินซงนักิบสักฮีปอลปีอินอาเคนสัดดิงไวทุปีมะมะของฮองอมเทฮีปัสยันมีเตอมะไกอฮีอามาเซซาอามานะเซมเตอินอามาวฮีดิงเต็งอฮีคิดุจียงอินเคนสัดนาอะกิทุตัวนา aom theina ding in athu awan noi in polpi ap ding hi anung zui te khat le khat aki bol danu aki dop ma ma ding pasian in de hi amau te in alam to ding aphong kik ding le adam kik sang ding a hi u hi a hi zong in polpi sunga hoi taka ki khalna olmo lo ding hi lo hi polpi mi te in amau ki sap na to aki zui jalatong anei theina ding u a aki sin sang a sang nau pangte banga amau le amau aki ngai su ding u a hi hi hi leitunga om polpi sunga pasian mi te in tunglama om polpi ta ki gom khop theina ding un ki ging khol ding u hi hilai a kristo kilem taka anung ta mi te in tat khiat in kwan sunga ton tung nun tak na anga ding in kilam en thei ding u hi kwa tunga mo na pulang ding อมอนาเตปาวลับจนดิงและอิบจิบดิงหันจำอากิพุลากโลและกิไมสักโลอาวันตุงไลบูสุงอมสวงดิงอพัลมีแคมเปซาตานินจาวดิงฮีอมาวนะเซบทุปีเซมเซมินอมาวปันมุนจงสางเซมเซมและปะเซียนมุนาอมาวกัมตัดนาเซเซมเซมอาอากาลปาอุนจอนบซะเซมเซมฮีปะเซียนนีอาดิงอากิกิงคอลไนโลเตอินลุงคำหุนเจียงอาฮียาคนุงหุนขัดเปวเจียงอาฮีจงอินกิกิงคอลเทตวน lo ding u hi to bang mi khem pe a ding lam et om lo hi namo ana le na khel na te a thei lo mi te kyanga na pulang ding ke sam lo hi thu um lo mi te akipa na ding in pulak a na tang ko ding zong hilo hi a hi zong in na pulak na ding te kyang na khel na ai man a ki salo ding te kyang a pasian thu to ki zui in na pulak ding hi a amau te thu ki ngen sang le chin pasian in na thum na hong sang in dam na hong pe ding hi na kha a ding ngai sun in a ton tunga ki gin khol na hoi tak in hi in na ki pat sak na na ki sak the na te pai kya in la a hoi amanin gam ta in tu ching pa in hong sang ding in hong ngak hi kisikik in la amasa a na om bangin om in pasian pa atang na anga dingin hong om kik in คริสอินนังฮงตันปาฮีกินยามแคดอานัทุมนาเตอาอามันอเมดฮงดอกเหลาดิงฮีกว่ามาฮงเทปีโลหมอนาเนเนเลปะเซียนและมิหิงกิกาลาขัดเบกออมปลายอฮีคริสกยังอปุลางอินมีขัดเปอินหมอนาอบอลและมิดิกเยซูคริสอฮีปลายขัดปากยังอินฮียอหังมาซาอเลียนนี่อเนวขัดปะเซียนในซาอฮีเสสวะและสุมปีเตกวยจิบค้างนาหมอนาเนเนเลปอลปีตุงและปะเซีย ຈັນຕຸງາຕວານາຂ ેલ ນາປຸລາກອິນລາວັນຄໍນາອາເຊສົມສວາເຊຂັດເຄມເພຮົງກອຍອຸນມາລາກີອະລຽນທຸມອເນວສົມຈີອາອາມາຮົງຫິນາມັງອ pasian mi te ki telsiam na to gam ta ding hi aki thei khya mo na pe ma apulak mateng u lungkim lo ding u hi to ki chang in amau te jaisu in sang a hi lam a up ding u amau ham phat na le tawan a hi hi amau te gwal zowa lungdam na anga sang ding in khomyal sung anong ding mi te anga ding u hi lo hi to bang lungdam na pen ki khop man chang dong bek ma ki mang ding hi pasian pen lungsim se to biak ding hi lo a thugui pi sik sana biak ding a hi hi jing sang le ni tang in na in kwan no wa ding zo na nga un nani sim na sep te u to ki boy sak ke un thunget hun jang un thu na nge du chiang in pasian in hong za hi chi um un na thunget na u up na to kop sang un na thunget na u hong ki dong lian lian den khol lo ding hi a hi zong in to pen up na hong ki ze et na a hi hi chris back in thu khen te mi hing lu tanga ading ding mi hing tua khang mo zol na te atuang ding le hak sat na te athuang ding in chris hong kiniam khyat hi mo zol na athuak te a hu na ding dan a the na ding in mi hing in a ke su gal pa kyang pan bang tuak ding chi aman a the kul hi thu ken ding in chris ki koi hi thu ken ding pen pa pasian hi lo hi wan tung mi te zong hi lo hi mi hing pian ja po a hi leitunga nun ta kiching to hong nung ta pa tek tek ma bek e te thu ken ding hi เทฮีฮีทูนะจำเตดิงอุฮิยามอูเตนเอาเตอฮีทูนะจำเตดิงอุฮิยามทวิลเสียเตอฮีทูนะจำเตดิงอุฮิยามนูเตปาเตออีทุเคนอหิเทนะดิงอินคริสอินมิหิงฮีนาหงลาฮีมิหิงเตทูอเคนดิงอินโนเตกวามาหงกิเสโลฮีฮีทูเคนเปอินโนเลโนนักกิฮิลปิลเทนะดิงอุอฮีฮีทุเคนนาเตอคุมตุงะโนเลโนกิตุสักตอมมอกมอกเกอุนจิอามาทุเปียงนา นามันนดิงุนคริสมินโตกองทุมฮีนิคัดคิดนิคัดกบิลสุงะฮิถูกิงเดนฮี ทุกขนาเต่าคุมปันินหองกุมสุกอินกินยามแคดอินหองกุมสุกฮีภาษานินมอนาเข้มเปอกิกิมกัวลินเสลาฮีมีเตเสมาบังอินอามาเสนาอาจงมอนาอดอลดอลินอมฮีอฮีจงอินมีหิงมุนาอะมอนาอเนวอเลียนออมหางอินภาษามุนาอะมอนาอเนวอมโลฮีมีหิงอินทุเนวบังอาอามุจงนะฮิเทฮีซุไฮเตมอเนฮีจีอินกิซิมมออินวานตุงตุงโลดิงฮีกิจินาปีอินกิ พัดสักนาไว้ห้ามนาและฮาซาดนาเตกิขะของเจลฮีตัวเตจงปัสยันอินอาจากดามะมะหมอนามะฮิเวเวฮีปัสยันอินกิพัดสักนาโดฮีปอลินจงไว้ห้ามนาอินมิลิมเบียกนาฮีจีอินหงเกนฮีปัสยันทูสุงะมิลิมเบียกนากิเกนเสมะมะฮิลัมอเทเตอินไว้ห้ามนาเป็นบังซาอาอเลียนหมอนาเฮียมจิหงมุปะดิงอุฮี